အခန်းကြီး၈အငယ်၁မှ9အဘယ်သူသည်ပညာရှိသောသူကဲ့သို့ဖြစ်သည်နီနည်းနည်းသောအ내ကိုအဘယ်သူနားလေသည်နီပညာသည်ပညာရှိသောသူ၏မျက်နာကိုထွန်းလင်းစေတတ်၏ထိုသူ၏မျက်နာသည်အထူးသဖြင့်ရဲရင်သောအဆင်းရှိတတ်၏ဘုရားသခင်ရှေ့တော်၌ပြုသောတစ္ဆာကိုထောက်၍ရှင်မြင်အမိန်တော်ကိုစောင့်လော့တမာတိလိ၍အထံတော်မှမထွက်နှင့် မကောင်းသောအမှုကိုမဆွဲမကင်နှင့်။အလိုတော်ရှိသည်အတိုင်းစီရင်တော်မူမည်။ရှင်ဘုရင်အမိန့်တော်၌တန်ခိုးပါ၏။ကိုယ်တော်သည်အဘယ်သို့ပြုသနည်းဟုအဘယ်သူဆိုရသနည်း။အမိန့်တော်ကိုစောင့်သောသူသည်ရာဇဝတ်နှင့်လွတ်လိမ့်မည်။ပညာရှိသောသူ၏စိတ်နှလုံးသည်လည်းကာလအချိန်ကို၎င်း၊စီရင်ရသောအခွင့်ကို၎င်းသိမြင်တတ်၏။လူကြံစည်သမျှအဘို့ကာလအချိန်နှင့် စီရင်ရသောအခွင့်ရှိ၏သို့တော်လည်းလူသည်အလွန်ဆင်းရဲခြင်းကိုခံရ၏နောက်ဖြစ်လက်တန့်သောအရာကိုမသိအဘယ်သို့ဖြစ်လက်တန့်သည်ကိုသုံးတယောက်မျှမပြောနိုင်ရာအငယ်ရှိမှ73နံဝိညာဉ်ကိုအစိုးရ၍ချုပ်ထားနိုင်သောလူတယောက်မျှမရှိတေခြင်းရောက်သောအခါတကူးမရှိထိုစစ်မှုတဲကထွက်เสียအခွင့်မရှိဒူးရိုက်ကိုပြုတော်လဲ ဒုစရိုက်သည်ထိုအမှုထဲကမကယ်မနှုတ်နိုင်။ဤအမှုအရာအလုံးစုံတို့ကိုငါတွေ့မြင်ပြီ။နေအောက်မှာပြုလေသမျှတို့ကိုဆင်ခြင်ပြီ။မိမိအကျိုးပျက်အောင်တယောက်ကိုတယောက်အုပ်စိုးသောအချိန်လည်းရှိ၏။ထိုမှတပါး၊သန့်ရှင်းရာအရပ်ဌာနတော်သို့သွားလာသောအဓမ္မလူတို့သည်သင်္ဂြိုဟ်ခြင်းခံရကြောင်းကို၎င်း၊အဓမ္မပြုဘူးသောမြို့၌ သူတို့ကိုအဘယ်သူမျှမအောက်မေ့ကြောင်းကို၎င်းငါမြင်ပြီ။ထိုအမှုအရာသည်လည်းအနတ္တဖြစ်၏။အဓမ္မအမှုကိုအလျင်အမြန်စစ်ကြော၍ဒဏ်မပေးသောကြောင့်၊လူသားတို့သည်အဓမ္မအမှုကိုပြုခြင်းငှါခိုင်မာစွာသဘောထားကြ၏။အဓမ္မလူသည်အကြိမ်တရာတိုင်အောင်အဓမ္မအမှုကိုပြု၍၊အသက်တာရှည်သော်လည်း၊ဘုရားသခင်ကိုကြောက်ရွံ့သောသူတို့သည် ရှေ့တော်၌ကြောက်ရွံ့သောကြောင့်၊ကောင်းသောအကျိုးကို ခံရကြမည်ဟုငါအမှန်သိ၏အာရမလူမူကားဘုရားသခင်ရှေ့တော်၌မကြောက်ရွံ့သောကြောင့်ကောင်းသောအကျိုးကိုမခံရအရေးနှင့်တူသောမိမိအသက်တည်လည်းမရှိရအငယ်၁၄မှ၁၉မြေကြီးပေါ်မှဖြစ်တတ်သောအနတ္တအမှုတပါးဟုမူကားအာရမလူပြုသောအမှုကြောင့်ခံထိုက်သည့်အတိုင်း ဖြောင့်မတ်သောသူအချို့တို့သည် အပြစ်ကိုခံရကြ၏။ထိုနည်းတူဖြောင့်မတ်သောသူ ပြုသောအမှုကြောင့်ခံထိုက်သည်အတိုင်း၊အဓမ္မလူအချို့တို့သည်အကျိုးကိုခံရကြ၏။ထိုအမှုအရာသည်လည်းအနတ္တဖြစ်သည်ဟုငါ့သဘောရှိ၏။ထိုအခါပျော်မွေ့ခြင်းအမှုကိုငါချီးမွမ်း၏။အကြောင်းမူကား၊လူသည် နေအောက်မှာစားသောက်ခြင်း၊ပျော်မွေ့ခြင်းအမှုထက်သာ၍ကောင်းသောအမှုမရှိ နေအောက်မှာဘုရားသခင် ပေးသနားတော်မူသော အသက်ကာလ၌ကြိုးစားအားထုတ်၍ရသောအကျိုးတို့တွင်ထိုအကျိုးကိုသာအမြဲခံရ၏။လူအချို့တို့သည်တနေ့နှင့်တညဉ့်လုံးမအိပ်ဘဲနေတတ်သည်ဖြစ်၍၊ပညာတရားကိုသိခြင်းငှါ၎င်း၊မြေကြီးပေါ်မှာပြုသော အမှုများကို ကြည့်ရှုခြင်းငှာ၎င်းငါသည်ကိုနှလုံးကိုနှိုးဆော်၏ဘုရားသခင်ပြုတော်မူသောအမှုအလုံးစုံတို့ကိုငါကြည့်ရှုသောအခါနေအောက်မှပြုသောအမှုများကိုလူသည်စစ်၍မကုန်နိုင်ကြိုးစား၍စစ်တော်လဲအကုန်စင်မတိနိုင်ထိုပြမကပညာရှိသောသူသည်ငါတိမိဟုကြံတော်လဲအကြံမမြောက်နိုင်ရာ